မနေ့ကဖြစ်ခဲ့ရှိမှသဘာဝမြင်ကြည့်သဘာဝသိရမှာသဘာဝမြင်ဖို့ရရှိဦးစွာအရေးကြီးဆုံးတကယ်အရှိနန္ဒယုတ်သဘောတရားတွေဒါတွေမြင်ဖို့ကအရေးကြီးတာပါတရားရှိမှလည်းဆိုတော့ကိုယ်ရဲ့ကတကယ်အရှိ နာမယုတ်တရားတွေမြောင်ရှိပါတယ်ကြည့်မှမြင်တာမဟုတ်လို့ကြည့်တဲ့အခါမှာအာအကြည့်ချဲ့ပြီးကြည့်ရတယ်ချိန်ရမယ်ရွယ်ကြည့်ရမယ်အဲ့ဒီကြည့်ရအောင်လည်းအာဆိုင်ရှိရမယ်ချိန်ရပြီးအာဆိုင်လိုက်ရှိရဲ့ဟိုသင်ပေါ်လာတဲ့အာယုံနဲ့စိတ်နဲ့ပုတ်တိုက်တဲ့ကြည့်ကြည့်နေဖြစ်သွားတာ ထိရောက်မှုရှိပါထိတိမှုရှိပြီဆိုလို့ရှိရင်ထိတိမှုရှိတယ်ဆိုတဲ့ကောအဲ့ဒီဒီစိတ်ကကတ်သွားဆိုဆိုပြီးနဲ့ကတ်သွားပေါ်လာတဲ့အာရုံစိတ်ကကတ်ပြီဆိုလို့ရှိရင်စိတ်ထဲမှာမရှိတော့ဒီဘက်မှာစိုက်ကြနေပြီပေါ့သဘောပါလေနောက်အာရုံနဲ့မှသိနေတက်ပြီးတော့သဘောမှန်လေး စိုက်ကြသွားပြီဆိုရင်လောဘမောဟတွေကြီးလာတာဟွန်းမမကံကံကြီးလာတာပါပဲကြီးပြီဆိုလို့ကြီးလာတာကိုယ်တိုင်ကြီးလာတာကိုယ်ကပြာပြာထူးထူးခြားခြားလည်းကြီးလာတာပဲသံဃာသံဃာညဆိုရအတိညာပေါ်ဖြစ်လာတာဒီတော့တဘာဝမြင်အောင်ရှုလို့တဘာဝမြင်ပြီးဆိုလို့ရှိရင် သဘာဝဉာဏ်စိတ်ကတ္တခင်တဲ့စိတ်ကတ္တဆိုတာကြောက်တိုက်ဆံဖြစ်ပေါ်လာတဲ့ယုံနာတရားလေးရဲ့အစအလယ်ဆုံးသုံးပိုင်းတရားစီဖြစ်မှုရမှုပြမှုသုံးပိုင်းအခိုက်အတန့်လေးပါအချိန်ကာလပါပဲဒီကတော့ပရမတ်တော်မဟုတ်ပါဘူးစိတ်ကတ္တခင်မှာတော့သမီးညာမမြင်သေးတဲ့ သမညာဆိုတာအလုံးယုံနာနေမှာပြတ်တာပြီးတော့သိနေတဲ့တူညီလက္ခဏာပေါ့ဖြစ်ပေါ်ပြီးပြောပြောပေါ်မြင်ရတဲ့အနိစ္စလက္ခဏာပေါ်လည်းကြောင်းလည်းဖြစ်တဲ့ဒုက္ခလက္ခဏာသစ္စာဝတ္တကြီးဖြစ်နေတဲ့ဒီလမ်းစဉ်တိုင်းဖြစ်နေတဲ့အနတ္တလက္ခဏာရှင်းရဆုံးတော့ဒါလည်းသိလာတာဝတ္တဉာဏ်နဲ့စဖြစ်လာတာသမဏမြင်တဲ့ဇုံဝတ္တဉာဏ်ဖြစ်ပြီးတော့ ဒီကတထင်ဖို့နဲ့ကံမြတ်မြင်ဖို့ဆိုတာကတော့တမင်လို့ဖို့မလိုပါဘူးဖြစ်ခဲ့ရှုတဲ့တဘာဝကိုခဏခဏမြင်လားတော်တော်လေးနိကမြင်လားတော်တော်ကြီးနိကမြင်လားအနိကဆိုမြင်ပြီဆိုလို့ရှိရင်တဘာဝမြင်ဆိုလို့ရှိရင်တို့ရဲ့စပေါ်လာတာလေးဒီအလယ်ပိုင်းစောင်းတော့ရနားတဲ့တော်လေးဒီ ဆုံးတာပြီးတော့ပြတ်သွားတဲ့သဘောလေးအချင်းရလေးဒါလေးသင်္ကတထင်းလာတာအလိုလိုအဲဒီသင်္ကတဆုံးချက်ထင်းလာလို့ရှိရင်အမြဲတည်းတရားတွေပဲဆိုတာပါလေကျောင်းကြီးကကြည့်လာတာဒီနေ့အိသဒုက္ခအနတ္တညွတ်နေဖို့မလိုကိုယ်ဉာဏ်နဲ့မြင်လာတာဘာမှတချို့နားလည်ဖို့လွယ်တဲ့ယောဂီတွေရှိတတ်ပါတယ်သူတစ်ဖြင့်နောက်နိုင်ငံကယောဂီတွေဆိုလို့ရှိရင် ဆရာကပေါ်လာတဲ့အာယုံနဲ့အစအလယ်အဆုံးကြီးအောင်ကြည့်ရမယ်ဆိုတာကိုဘာမှလို့ဆိုလို့ရှိရင်ပေါ်လာတဲ့အခါမှာအစအဲညောင်ကြည့်နော်အလယ်ပိုင်းနဲ့ညောင်ကြည့်နော်အဆုံးပိုင်းနဲ့ညောင်ကြည့်နော်ဆိုတာပေါ့လုံမှာထားတာပဲနာထားတော့အဲ့ဒါကြီးလျှောက်ကြည့်ရတော့စိတ်ကြီးကျဉ်းနေပြီးတော့ဘာမှလည်းမတည်ဘူးဖြစ်တယ်အဲ့ဒါဆိုရင်လည်းဘာလို့ အမှန်ကတော့သဘာဝတရားရဲ့အစကိုလည်းကြည့်ဖို့မလိုဘူးအဆုံးလည်းကြည့်ဖို့မလိုဘူးအလေကောင်လည်းကြည့်ဖို့မလိုဘူးဘာဖြစ်လို့လဲဆိုတော့ तू ကကြည့်ရမယ်တရားမဟုတ်ဘူးအလိုလိုရှင်းလာတဲ့ရှင်းရတယ်အဲ့ဒါဒီအချိန်ကုန်ခံပြီးတော့တချို့ရှိနေကြတာမျိုးရှိအမှန်တော့ပြီးတော့အဲ့ဒါမျိုးတတိထားကြပါစတယ်ဆုံးသုံးပိုင်းလုံးဆိုတာက ဖောင်းမှုမှတ်တဲ့အခါမှာဖောင်းစားလျက်စပြီးတော့ဆုံးသွားတဲ့အထိတိတိကျကျကတ်လိုက်ပါဘိမှုပေါ်လာလို့ရှိရင်ဘိမှုကစပြီးတော့ဆုံးသွားတဲ့အထိကတ်လိုက်ပါတော့ရှိရမယ်ရှိခွက်ကိုပြတာပေါ့ဖောင်းမှုမှုအစရှိတဲ့ပေါ်လာတဲ့အာယုံရဲ့အစလည်းဆုံးရှင်းအောင်သာပြတာတဘာဝပြတာဟွန်း မှတ်ရမယ်ကာလအတိုင်းတာပေါ့။ဖောင်းမှုကိုမှတ်ရမယ်ဆိုတာဘယ်ကနေစမှတ်ရမှာလဲ။ဒီနေ့ကလေးဖောင်းတာစပြီးတော့ဆုံးသွားတဲ့အချိန်လိုက်မှပါဘာကိုမှတ်ရမှာလဲဖောင်းမှုကိုမှတ်ရမှာလား။လုပ်ငန်းစဉ်ကရှင်းလုပ်ငန်းစဉ်ရှိရတာလေရှုပ်ရှုပ်ခဲအောင်လုပ်တယ်ဒီနေ့။ဖောင်းလိုက်ဆိုင်ပြီးတော့ဖုံးပေါ်လိုက်ရှိဖောင်းစားပြီးလိုက်စားတယ်။ဖောင်းနေလို့ရှိရင်အလားလိုက်စားတယ်။ဖုံးဆုံးတာပါလေဟာလိုက်စားတယ်။ မရှိတဲ့ဟာတွေလိုက်စားနေတော့ဘာဖြစ်မလဲဘာမသိဘူးအချိန်နဲ့ကုန်သွားတာအဲ့ဒါဘာမသိဘူးအဲ့ဒါလိုအမှန်လွဲပြီးတော့အတိအဲဆက်ပြီးတော့လောက်တာတွေကအချိန်ကုန်လာတော့အဲ့ဒါလေးဒီထားရဖို့ပဲမျက်စိအစရှိတဲ့အခန္ဓာရုပ်တရားတွေမှာအစရှိတဲ့အတိုက်တက် စိတ်တရားတွေကတိုက်ခိုက်ခေါ်လာလို့ရှိခန္ဓာအကွန့်တာခေါ်တဲ့အတိစိတ်ဓာတ်ဒီကိုတွေးဖို့ခံစားမှုဆိုတာပေါ့လေသိရမှာပဲအကွန့်တတ်ဒါရီဟာတကယ်သဘာဝအစစ်အဲ့လိုပေါ်ရဟာရအားလုံးကရှုခွင့်ကြည်ကြီးခေါ်တယ်ခွင့်ကြည်ကြီး ရှင်ဝိဇ္ဇကြီးကိုအကုန်လုံးသိပြီးတော့ဖတ်လို့မရပါဘူးပေါ်နေရလည်းမဟုတ်ပါဘူးရှုခွင့်ကျဲတဲ့ကအကြောင်းတိုက်ဆိုင်လို့ပေါ်လာတဲ့ရှုခွက်ကလေးတွေခွင့်ကျဲကြီးတွေကလက်ခွက်ဆောက်အခွက်ကလေးတွေမှာရှိအခွက်ကလေးတွေရှုခွက်ကလားအဲ့ဒီခွက်ကလေးဟာတကယ်ရှိတရားတရားအစစ်ပဲပရမတ္တတရားအစစ်ပဲအဲ့ဒါတွေကပေါ်ပြီးတော့ဆောက်ပါတာမလို့ ဘလို့အနိစ္စတရားတွေလို့ခေါ်ပါတယ်မြဲသောတရားရဲ့အဆိုင်ရင်လည်းမမြဲသောမမြဲသောလို့အသိပဲရပါတယ်မမြဲသောတရားအင်းလေးတို့က impermanent ခေါ်ပါတယ်အဲ့ဒီမမြဲသောတရားတွေဟာဖြစ်ပြီးတော့ဖြစ်တဲ့တိုင်ကြီးရဖြစ်ပြီးဖြစ်ဖြစ်ပြီးဖြစ်ပါစလာပြီးတော့အဆုံးသတ်သွားတာပါ အဲ့ဒါတွေကတော့အရှိရာခေါ်ပါတယ်အာကာရမင်းသားခေါ်ပါတယ်အင်ပါအင်ပါမနစ်ဒီနေ့သုံးပါလဲပဲအင်ပါမနစ်အင်ပါမနစ်ကွဲတယ်အသုံးကွဲတယ်လို့အတိတ်ကလည်းကွဲပါတယ်အဲ့ဒီဟာလေးသဘောပေါက်ဖို့အရေးကြီးပါတယ်။ဒါတော့မမြဲတဲ့အရှင်းရကိုသိဖို့ဆိုတာက မမြဲတဲ့အနာယုတ်ခုနတော်ကြောင့်မှဖြစ်နေတဲ့အခန္ဓာတိုက်တာဖွင့်တတ်ပြီးအတိတ်ကပေါ်လာတဲ့ရှိဖို့ကလေးပေါ့။အဲဒါလေးရှိရပါလေတော့မြင်မြင်ချင်းလည်းရှိရတယ်။ကြားကြားချင်းလည်းလည်းစားစားရင်ရှိသေးတယ်။ဖြစ်ခဲ့ဆိုအဲဖြစ်ခဲ့လည်းလည်းရှိရတယ်။ဖြစ်ခဲ့လည်းလည်းရှိလို့ရှိရင်တော့တော့ရုပ်ဖြစ်ဖြစ်နာမ်ဖြစ်ဖြစ်တစ်ခုခုဥတ္တံပြီးတော့သိနေတာ။နောက်ရှိပါနားလို့ရှိရင် သဘာဝအခြေကိုသိလို့တော်တော်လေးပြည့်ညက်သွားပြီဆိုလို့ရှိရင်သဘာဝအခြေကိုရဲ့အစဖြစ်ပုံတောင်းတော့နားနေရဒီလေဟုအဆုံးသတ်ဆောင်မှုဒီရှင်းရသုံးလို့ထင်းလာတော့လေအလိုလိုထင်းလာတာဒီကတော့ရှင်းတယ်တမင်ကြည့်နေဖို့မဟုတ်ဘူးသဘာဝမြင်တာနဲ့ပဲတော့အကြည့်ညာ တုတ်တက်လာလို့ရှိရင်ဒီဆင်းရဲတွေအလိုလိုမြင်လာတာသဘာဝပေါ်မှာဒီဆင်းရဲတွေအဲ့ဒါလေးအနိစ္စလက္ခဏာခေါ်ရတာပဲအဲ့ဒီအနိစ္စလက္ခဏာဆိုတာကသိချာပေါ်လာတဲ့ရှုခွက်တစ်ခုကိုရှုနေတုန်းဉာဏ်မှဒါမှအနိစ္စလက္ခဏာအနိစ္စနိဗ္ဗာန်ဉာဏ်အစစ်ခေါ်ရတယ်ဒီတော့ပေါ်လာတဲ့ရှုခွက်တဘာဝတစ်ခုကိုရှုလို့ကြည့်ပြီးဆိုလို့ရှိရင် ဒီထဲမှာအပိုင်ဆုံးလိုက်ခွဲယူရပါတယ်ဒီသဘောဝအခြေကိုပဲအနေစာပေါ့နှစ်အရှင်းရပိုင်းအနေစာလက္ခဏာသုံးအရှင်းရပိုင်းသုံးပိုင်းရှိပါတယ်စာအပြောနဲ့ပြောမယ်ဆိုလို့ရှိရင်အနိစ္စဝိရိဒ္ဓပေါ့အနိစ္စကိုလည်းသိရမယ် အနိစ္စလက္ခဏာကိုသိတာကအနိစ္စလက္ခဏာကိုသိရမယ်အနိစ္စနိဗ္ဗာန်ဝိရိသပ္ပအနိစ္စနိဗ္ဗာန်ဉာဏ်ကိုလည်းသိရမယ်နောက်ထပ်တစ်မျိုးရှိပါသေးတယ်ဒါပေမဲ့ရှုပ်မှဆိုရင်ဒါတော့ထည့်လို့မရဘူးအဲ့ဒီသုံးမျိုးတွေကအနိစ္စဝိရိအနိစ္စဝိရိသပ္ပဆိုရင်လည်းအနိစ္စအရာပါခုနဆောစောကပြောခဲ့တဲ့အတိုင်းရှုခွင့်ကြည်ရအတိတ်ဖြစ်ပေါ်လာတဲ့နာယုတ်တရားတွေ တရားပြအခန္ဓာအတိုက်ကအပွင့်လာခေါ်တဲ့အထက်ကိုကြီးအဲဒါကိုအနိစ္စလို့ခေါ်ရတယ်။ဘာဖြစ်လို့လဲဖြစ်ပေါ်ပြီးဖြစ်ပေါ်တဲ့တိုက်ကြီးတွေပဲနဲ့ပြည့်စည်သွားတယ်။မြဲတယ်ဆိုတဲ့တရားရဲ့အဆိုင်ရင်ပဲဖြစ်လို့အနိစ္စလို့ခေါ်ရတယ်။မြဲတာမဟုတ်ဘူး။မြဲတာမဟုတ်ဘူးဆိုလို့ရှိရင်မမြဲဘူးဆိုတဲ့အသေးပဲပေါ့။ဝိသေသနာအနေနဲ့အဖြစ်ဖြစ်အနေနဲ့ထုံးထားတာပဲ။စိတ်ပါမယ်လို့ခေါ်ပါတယ်။မြဲတော့ စိတ်ကိုယ်မမြဲတော့ခန္ဓာအခန္ဓာတိုက်တာအကုန်တက်ရုံနိုင်လို့လားအဲ့ဒါနားလည်ရပါတယ်နိစ္စလက္ခဏာပရိစ္ဆပါဆိုရတော့ဖြစ်ပေါ်ပြီးခွဲပြောက်သွားတာကအနိစ္စလက္ခဏာဒါအချင်းရလေးပဲစလာတယ်အဆုံးသတ်သွားတယ်စလာတယ်အဆုံးသတ်သွားတယ်ဒါလေးအဲ့ဒါအနိစ္စလက္ခဏာခေါ်တယ် သူအာကာရဟုတ်တော်ဝအဘာဝကာရောအနိစ္စလက္ခဏာဆိုတာပါဟုတ်တော်အသေးအသေးပေါ်လာပြီးတော့စဖြစ်လာပြီးတော့ငကောမရှိသေးတဲ့ဟာရှိလာပြီးတော့အဘာဝကာရောမရှိတော့အရှင်းရသည်ကြောက်ွယ်သွားတော့အရှင်းရသည်နိစ္စလက္ခဏာနိစ္စလက္ခဏာကြီးသူအရှင်းရတယ်လို့အဲဒါကိုဒီပမနစ်ဆိုပါတယ်ကသူကနောက်နေသုံးထားပါတယ်ကတခြား မမြဲသောတရားနဲ့အထေကိုလည်းမမြဲခြင်းနဲ့ဟာအထိတ်ကိုခေါ်ချပါတယ်။အဲဒါနားလည်အရေးကြီးပါတယ်။ရှိမစဲမှာကွယ်သက်သွားတာကိုတွေ့ရလို့မမြဲဘူးလို့သိတယ်။သဘောကိုအနိစ္စအနိဗ္ဗာန်ညာလို့ခေါ်ပါတယ်။အဲဒီသုံးမျိုးနားလည်ရပါတယ်။ဒီအနိစ္စနိဗ္ဗာန်ဉာဏ်ဆိုတာကတော့ မြဲဘူးလို့ကြည့်တဲ့ဉာဏ်ပေါ့ပို့ပြီးတော့ပြောကြတာအမြဲဘူးလို့ကြည့်တဲ့ဉာဏ်ဒီမှာဒီကြည့်တဲ့ဉာဏ်ကဘယ်အခါမှပေါ်လာတော့လို့ဆိုတော့ဘယ်လိုပေါ်လာတော့ဆိုတော့ကျွတ်ွယ်သွားတာကိုတွေ့ရလို့မမြဲလို့ကြည့်တဲ့ဉာဏ်ကိုယ်ရဲ့ကဘာပဲပေါ်ပေါ်ပေါ်လိမှတ်လို့ကျွတ်ွယ်သွားတာကိုတွေ့ရ ကြောက်ခွက်သွားတာကိုတွေ့မှမမြဲဘူးဆိုရင်မြောင်ကြည့်ရတဲ့ဉာဏ်ပေါ်လာကြောက်ခွက်သွားတာကိုတွေ့ရဆိုတာကဘယ်လိုတွေ့တာလဲဘယ်ခါတွေ့တာလဲဆိုလိုပါလဲအတိတ်ကလုံလဲဟာတွေ့တာလားနောက်ဖြစ်မဲ့ဟာကိုကြိုရင်းပြီးတော့တွေ့တာလားလောလောဆယ်ဖြစ်နေတာကိုတွေ့တာလားရှုမှတ်ချက်ပါ ရှုနေတော့မှသဘာဝအခြေကိုယုံနာတစ်ခုပေါ်လာစေမှာပေါ့ပေါ်နေတော့မှမောင်ကြီးဖောင်းနေဆိုရင်ဖောင်းနေဖောင်းနေလို့ဖောင်းတာလေးပေါ်နေတော့မှပေါ်နေတော့ပေါ်တဲ့အခိုက်အတန့်လေးမှာဖောင်းတယ်လို့ရှုနေတော့ပေါ်လာတဲ့အာယုံရှုနေတော့မှအဲ့ဒါလေးက ပြုတ်ပွဲသလားတွေ့လားဆုံးသတ်သလားတွေ့လားဆုံးသတ်တာသိတော့အော်ဒါကမြဲပဲကိုဆိုတာသိတာပြုတ်ပွဲသလားကိုတွေ့မှမမြဲမှသိတာပါမမြဲမှသိမှအနိစ္စနိဗ္ဗာန်ညာဖြစ်တယ်ဆိုတာနားလည်တာပါဒါကြောင့်ခုနဆောင်ဖို့မှာရှိမှဆဲမှာရှိမှနေတော့မှာပြုတ်ပွဲသွားတာကိုတွေ့ရတော့အမြဲဘူးလို့ကြည့်တာအနိစ္စနိဗ္ဗာန်ညာလို့ဒီလိုပြောပါတယ် စဉ်းစားပြီးတော့ကြည့်တာညာမဟုတ်ဘူးစာအရကြည့်တာမဟုတ်ဘူးဆရာကပြောလို့လုံးဝပြီးတော့မှတ်တာကြည့်တာမျိုးမဟုတ်ဘူးအတိတ်ကပေါ်လာတဲ့ခုနအနိစ္စတရားတွေပေါ့လေယုံနာအထက်ကိုတစ်ခုရှုခွက်တစ်ခုကိုခုလိုတတိပ္ပာနည်းရအရှင်သာရဲ့ဆရာဆိုင်ပြီးတော့ဆွေးနွေးစွာရှုလို့အဲဒီရှုနေတော့အခါမှာကြောက်ပွက်သွားတာကိုတွေ့မှဒါမှအနိစ္စနိဗ္ဗာန်ညာအရှင်းလို့ဆိုတာ ဆရာကျိုးလို့ကြည့်တာမဟုတ်ဘူးဆရာကျိုးလို့ကြည့်တာမဟုတ်ဘူးကိုယ့်ကိုစဉ်းစားကြည့်လို့ကြည့်တာမဟုတ်ဘူးကြည့်နေလို့ကြည့်နေရင်ကမြင်လို့ကိုယ်ကညာနဲ့မြင်လို့ကြည့်တာဆရာမနိစ္စရောလားအဖြစ်ဖြစ်တယ်ဆိုတာလားလို့ပါလားဒီကိစ္စနည်းနဲ့ပြောလို့ရှိရင်လည်းသံဃာနာအယသံပညာပေါ့သံပညာဆိုတာဉာဏ်ပါပဲဟွန်း သံပတိယသံတိယမမဂန္တိတာလောကြီးဖြစ်တာကိုတကယ်အရှိသဘောကြီးကိုသိတာဒီလိုနိလကြလည်းရှိပြီးတော့သိတာပြည့်ပြည့်စုံစုံလည်းသိတာပဲသဘာဝအထက်ကိုအိစ္ဆာကိုလည်းပြည့်စုံသိတယ်သူတို့အချင်းအရာလေးပေါ်ပြီးတော့ကြောက်တာလည်းပြည့်ပြည့်စုံစုံသိတယ်ဒါက ဆန့်ကျင်ရအပြည့်အစုံရှိတယ်ဆိုတဲ့လေရအောင်သမန္တတော်လို့ဆောင်းမဆိုထားပါနဲ့သမန္တတော်ဆိုတာကထေဝုရှင်ဆိုတဲ့အဓိပ္ပာယ်ရထေဝုရှင်ဆိုတာကဖြစ်ဖက်ကဆိုတဲ့အဓိပ္ပာယ်ရပါတယ်ဖြစ်ဖက်ကရှိတယ်ဆိုတာအပြည့်အစုံရှိတယ်ဆိုတဲ့အဓိပ္ပာယ်ပေါ့ဆန့်ကျင်ရခုနဆရာကပြောလို့ရှိတာဟုတ်စာဆိုလို့ရှိတာဟုတ်ယောဂီကကိုယ်တိုင်ရှုလို့ကိုယ်တိုင်ရှိတာဆန့်ကျင်ရအသိရှင်းတယ် တရားပညာဆိုတဲ့အဓိပ္ပာယ်ကတော့တစ်ခုနဲ့တစ်ခုမရောဘူး။သဘာဝတရားတွေရှိလို့ရှိရင်သဘာဝတရားရဲ့ဒုက္ခတ္တအခြားနဲ့ရောသဘာဝတရားတစ်ခုလည်းတော့မှရှင်းတဲ့နောက်နဲ့မတူဘူး။ဟင်းအပိုင်းပိုင်းအပိုင်းပိုင်းလေးဆက်ဆက်ပြီးတော့သွားတော့ပေါ့။ဒီဒီကောင်းကိုကမ္ဘာလေးကြည့်လို့ရှိရင်ဒီတွေကရှင်းတဲ့နောက်ကသဘောတူနေတော့ ပြတ်ချားကမသိရတော့ဒီဒီလို့ထင်ရတာပေါ့။မားတော့ဒီဟောင်းတွေကရှိဟောင်းဆုံးခြင်းပြီးတော့ရည်ရည်ကြည်ပဲအဆက်မပြတ်လာနေတာပဲ။လက်သဘာဝတရားတွေကတော့ဆက်ဆက်ပြီးတော့ဖြစ်နေတာ။ဒါမှလို့စိတ်စိတ်ချာချာစိုက်ကြည့်တဲ့အခါကျတော့အပြတ်တွေပြတ်တွေမြင်ရတာပဲ။စလုံးနဲ့တကြည်ရဟုတ်ဘူး။အဲ့လိုရှိလာတာလား။ဒါက ကိုယ်ကိုယ်ပြောင်းပြောင်းခြားခြားနာနာသိရတဲ့အတိတ်ပဲပေါ့အဲ့ဒီဒီမျိုးကလည်းပဲဒီစာကြည့်အရာပြောလို့ကြည့်တဲ့အတိတွေးဆောက်ပြီးတော့ကြည့်တဲ့အတိတဲ့ဘလို့ကိုထူးခြားတဲ့အတိဖြစ်နေတော့ထူးခြားခြားကြည့်တဲ့အတိလည်းရှိတယ်အဲ့တော့ပေါင်းလိုက်လို့ရှိရင်သံဃာညဆိုတာကိုယ်တိုင်ကိုယ်ကိုယ်ကြောက်ကြောက်ကြည့်တယ်အဲမှန်မှန်ကန်ကန်ကွဲပြားကြည့်တယ်ပြည့်ပြည့်စုံစုံကိုယ်ကိုယ်ကြောက်ကြည့်တယ် ကိုယ်တိုင်းကိုယ်ကိုယ်သိတယ်ပြီးတော့မမှန်ကန်ကသူသူချာချာသိတယ်ပြည့်ပြည့်စုံစုံသူသူချာချာသိတယ်ကိုယ်တိုင်သူချာချာသိတယ်ဆိုတာပါလေဒီလိုလက်ခွဲလို့ရတယ်အခုလက်တန်ဒီဝတ္တနာညာဆိုတော့အဲ့ဒီသဘောပဲရိုးရိုးပဲပေါ်ပြီးတော့ပြောပေါ်ပြီးတော့ပြောကြတာဒါလေးဒီခုနဲ့ဒီခုမရောပဲနဲ့ပေါ့လေအဲရှင်းရှင်းလင်းလင်းပြတ်ပြတ်သားသားပေါ့လေအထူးကျေကျေသိလာတော့လေဒါယောဂီ ကောင်းမှုအထုတဲ့ယောဂီဆိုလို့ရှိရင်ရှိလာတာပါပို့ပြီးတော့ထင်ရှားအောင်လို့လုပ်ခဲ့တဲ့ရဲ့အငင်းတွေကပုံစံထုတ်ပြထားတဲ့ဟာပေါ့အဲ့ဒါပဲထုတ်ကြည့်ရတယ်မမကနေပြီးတော့ထိုင်ချတဲ့ထိုင်ရင်းနဲ့စိတ်အစဉ်ဖြင့်ဒီဒီကြောင့်ဒီစီစဉ်ရထိုင်နိုင်အစဉ် မြဲတာလည်းမသိဘူး။မကောင်းတာလည်းမသိဘူး။ဒီဘောတတ်ဒီဖြစ်ပုံလည်းမသိဘူး။တိတိကျကျစိုက်ရှုပြီးကြောက်ကြတဲ့ဒီတွေပေါ်ပါပေါ့လေ။သူ့ထိုင်ရင်းနဲ့စိတ်နဲ့ထိုင်တဲ့ရုပ်ထိုင်ရင်းနဲ့စိတ်နဲ့ထိုင်တဲ့ရုပ်အတွဲနဲ့အတွဲနဲ့ပေါ့လေ။ခက်စိတ်တွေတွေ့လာပြီဆိုလို့ရှိရင်ထိုင်ရင်းနဲ့စိတ်နဲ့ထိုင်တဲ့ရုပ်အတွဲနဲ့အတွဲနဲ့ပေါ်ပေါ်ပြီးတော့ကြောက်ကြတာလေးတွေကြည့်လာတော့ သူခိုက်တတ်နေသူထိုင်နေတဲ့စိတ်နဲ့ထိုင်ရုပ်ကဒါအနိစ္စလက္ခဏာခေါ်တယ်အဲအနိစ္စအနိစ္စတရားခေါ်တယ်သူထိုင်နေတဲ့စိတ်နဲ့ထိုင်ရုပ်အစဉ်စဉ်အတွဲလိုက်တွဲလိုက်ပြုတ်ပြုတ်ပြုတ်ပြုတ်သွားတာအဲအနိစ္စလက္ခဏာခေါ်တယ်ထိုင်နေထိုင်နေဆိုတော့ပြည့်စုံပြည့်စုံပါလေတလည်းမလားကျုံသားကြီးကကျုံနဲ့ထိုင်ကြတာကိုခေါ်တယ်တေချာစိုက်ကြည့်ရှင် အဲဒီလိုဆိုင်တဲ့ဆိုင်တဲ့ရှုနေရင်ကထိုင်နေတဲ့စိတ်အစဉ်စဉ်နာတရားနဲ့ထိုင်ရုပ်အစဉ်စဉ်ရုပ်တရားလေးတွေအတွဲနဲ့အတွဲနဲ့ပိုင်မချာကြောင့်ရှင်းရှင်းလင်းလင်းကြည့်တာတပိုင်းစီတပိုင်းစီပြတ်ပြတ်ပြီးတော့ရှင်းတာအဲထိုင်စေကနာမှာထိုင်တယ်လို့ရှုရှုမှဆဲပါပါရှုနေတုံးပါအတွဲလိုက်တော့ဖြုတ်သွားတာကိုတွေ့ရမယ်အမြဲဘူးလို့သိတဲ့ညာ အနိစ္စနိဝဒနာနဲ့ခေါ်တာပဲပုံစံလေးတစ်ခုထောက်ကြည့်ကြအောင်လို့ထိုင်ပြီးတော့နေတဲ့အခါမှာခန္ဓာကိုယ်အစိတ်ပိုင်းတစ်ခုခုကပူမှုပေါ်လာတယ်လက်လို့တရားပဲအဲဒါအနိစ္စတရားပဲပူလာလေးပေါ်လာတော့ သူကလေးစလာပြီးတော့ဆုံးသက်သွားတာအဲအနိစ္စလူလက္ခဏာခေါ်တယ်ပူတယ်ပူလည်းရှုနေရနေပြီးတော့ပူတာလေးတွေတစ်ပိုင်းချင်းတစ်ပိုင်းချင်းဖြစ်သွားပြီးတော့နောက်ဆုံးအဆုံးသက်သွားတာကိုသိရလို့ပူရုပ်ကလေးကမမြဲဘူးလို့သိသွားတာအနိစ္စလူပဿနာခေါ်တယ်ပူတာကအနိစ္စတရားပူပြီးကြောက်တာကအနိစ္စလက္ခဏာရှုမှနေတော့မှရှုနေတော့မှကြောက်ပွေတာကိုသိရလို့ ကြည့်ရင်လားအနိစ္စလူပသနာတဲ့ဒါလို့ဆိုလို့ရှိရင်တော့တော့ပေါ်တော့ပါပြီကိုမြတ်လို့တဲ့အဝတ်ထည်တစ်ခုကိုမိုးစရာလေးသုံးဖို့ဥစဉ်ကသာရှိသေးတယ်ဘုရားပုဂ္ဂိုလ်ကတော့ဒီအဝတ်ဟာသမဏမျက်လုံးစရာကောင်းတဲ့အဝတ်ပဲလို့ထင်တာပေါ့သူကဒီအဝတ်ရှင်က ခြေဝတ်ကိုဖြတ်ပြီးတော့ကြည့်တဲ့အခါမှာတဏှာကတပေါက်အပေါက်တပေါက်အစတဏှာကအပေါက်တပေါက်နောက်နေရာကအပေါက်တပေါက်သူမြန်လို့ရဝတ်ထဲမှာဒီအပေါက်သုံးပေါက်တွေ့ပြီဆိုလို့ရှိရင်အပေါက်မတွေ့ခင်ကအဝတ်ထဲပေါ်မှာအထင်ကြီးမှုတွေဘယ်လိုဖြစ်သွားမလဲဆိုတာစဉ်းစားကြည့်ဖို့ ဒီဝဲခိုင်လောက်ကြရင်မဟုတ်ဘူးဘာဖြစ်လို့ဆိုတော့အထဲမှာအတိတ်တွေရှိသွားတာပေါ့အပေါက်တွေရှိသွားတာပေါ့ဒီတော့အထဲကိုအဝတ်နဲ့အပေါက်နဲ့တခြားစီဒီအပေါက်သုံးခုကလည်းဒီအထဲကိုလွတ်လို့မရဘူးဒီအထဲကိုမှပဲဟိုအထဲကိုမှပဲရှိနေတာ အဲ့ဒီအပေါက်ဆုံးမအထက်ကတကယ်တဘာဝအဖြစ်လားဆိုတော့ဒီလိုတော့မဟုတ်ဘူးတဘာဝအဖြစ်ဖြစ်ဖြစ်အခုအထက်ကိုပါပေါ်ပေါက်လာတဲ့အချင်းရမယ်အမှန်တရားဒါရှိတာပဲတော့အဲတော့အခုအထက်ကိုကတဘာဝခုနအပေါက်ကတော့ရှိရမယ်တော့ဆိုပြီးခွဲကြည့်လို့ရှိရင်အိဋ္ဌဆရာနဲ့အိဋ္ဌလက္ခဏာဆရာထိရှားတတ်တယ် ဒီလိုယုံနာတဘာဝတရားတွေရဲ့အပြည့်အလားဆံမတိတရားကိုသူဖြစ်ချက်လိုက်ပြီးတော့မရှိလို့ရှိရဲ့အပြည့်မမြင်တော့အကောင့်ထင်ပြီးတော့ဒါရသမတိဒီဟာကြီးတွေဟာလည်းပြုံမှလည်းရတဲ့ဟာကိုလည်းတစ်ခါလည်းမလွတ်တာဆုပ်ကိထားတယ်။အင်းညမတန်တာကသလားရတဲ့ဟာကိုတစ်ခါလည်းမလွတ်တာဆုပ်ကိထားတာကအာဥပါဒံခေါ်ပါတယ် ဒီဆွဲရတာဖြစ်ရပါကိုယ်ထင်ကြီးတဲ့ယုံနာတရားတွေသူတို့ဖြစ်စေလိုက်ပြီးတော့ရှိမှလည်းသဘာဝအထက်ကိုနာနေလို့ကျွဲပြီးကြောင့်ကျိုးဆက်ကိုဖြစ်စီရုံနဲ့ကြည့်ပြီးကြောင့်ကျိုးဖြစ်စဉ်ပေါ်မှာပေါ်ပြီးတော့ကြောက်အမြင်လာလေးကြည့်ပြီးဆိုလို့ရှိရင်ခုနကိုပြန်လို့ရအဝတ်ထည်ပေါ်မှာအပေါက်မပြေသေးလို့ရှိရင်တော့ကိုယ်ဝတ်ထည်ဟာဟုတ်တယ်ရှင်ကောင်းတယ်ရှင်တာပဲပါရတတ်မြတ်တာပါ အပေါက်ကလေးမြင်သွားပြီဆိုလို့ရှိရင်တော့အရာတော့မဟုတ်တော့ဘူးဆိုတာကိုသိရတယ်။ဝိလို့မဖြစ်နိုင်တော့အောင်လည်းအပေါက်ကြီးကကျဲနေပြီဆိုလို့ရှိရင်တော့ဒါကတော့ဝိမမဟုတ်တော့ဘူးဖြစ်တော့တာပါပဲတမန်။အဲ့ဒီသဘောသားလေးရှိပြီးတော့ဒီကိုယ်ထဲမှာပေါ်ပြီးတော့အချက်ကမမြဲကုန်လေးကြီးပေါ်လေးကြောင့်လည်းမကောင်းပုံလေးကြီးကိုယ်လိုတိုင်ပါဆိုရင်သူတော်တိုက်ပြီးဖြစ်ကုန်လေးတွေကိုပေါ့ဒီသက္ကနာ၃ချက်မြင်လာပြီဆိုလို့ရှိရင် အဲ့ဒီလက္ခဏာ၃ချက်ရှိတဲ့ပိုင်နေစွာရှိခဲ့တဲ့ယုံနာတရားပေါ်မှာအရင်ကလိုမဟုတ်တော့ဘူးဆိုတာပေါ့သင်ရှားလာမှာပါပဲအဲ့ဒါဒီတော့နောက်နေ့ကျမှဆက်ပြီးတော့ပြောပြစီတော့ဒီနေ့ဒီနေ့ပြည့်သွားပြီအာ